ကျေးဇူးတော်ရှင်အေကမဟာပန္ဒိတမိုးကုတ်ဆရာတော်ဘုရားကြီးမိုးကုတ်မြို့မင်္ဂလာရိပ်သာဓမ္မယုံကြီးဘော်တွင်9ရက်12လ59ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောဝေဒနာ6မျိုးတရားတော်ဘုရားပွင့်လဲရှိတဲ့တရားပါအဲ့ဒါဒီကားလို့သတိရှိရင်ဖြင့်ဓမ္မတွေကဩဘုရားမပွင့်လဲရှိတဲ့တရားဘုရားပွင့်လဲရှိတဲ့တရားဘယ်တရားပါလိမ့်မလဲလို့ မသိဘဲနဲ့မှဆိုလို့ဘုရားခင်ကိုရမေကြီးကကွာတဲ့ဒီဥစ္စာဥပ္ပါရေဝဘိက္ခွေဘိက္ခုအနုပ္ပါရေဝဘိက္ခွေထိတာဝသာဓာတုဓမ္မထိတတာဓမ္မနိမတာသဗ္ဗေသင်္ခါရအိဋ္ဌာဩလုံးစုံယုံနာဓမ္မတွေခုတည်းကဘုရားမပွင့်လဲသူဟာဖြင့် အနိစ္စရောက်နေတာပဲกว่าဘုရားပွင့်လဲရုပ်နိုင်ရတဲ့ပုဂ္ဂိုလ်ကအနိစ္စပဲရှိတာပဲกว่าဒါရင်ဘုရားပွင့်လဲခန္ဓာရှိတဲ့ပုဂ္ဂိုလ်မှာအနိစ္စပဲရှိတယ်လို့မှတ်ပါမှန်ပါဘုရားပွင့်တော့ခန္ဓာရှိတဲ့ပုဂ္ဂိုလ်ပါဗျာအနိစ္စကြီးပဲလို့ဩဒါဖြင့်ဘုရားမပွင့်လဲရှိတဲ့တရား တရားပွင့်လည်းရှိတဲ့တရားဘာပါလိမ့်မလဲလို့မေးလို့ရှိရင်ဖြင့်သဗ္ဗေသင်္ခါရအိဋ္ဌာလို့ခေါ်လိုက်နော်ဘုရားမပွင့်လည်းရှိတဲ့တရားဘုရားပွင့်လည်းရှိတဲ့တရားဘုရားပါလိမ့်သဗ္ဗေသင်္ခါရအိဋ္ဌာအဲ့တော့ဘုရားပွင့်တယ်မပွင့်မဲနေလဲခန္ဓာကြီးဟာအိဋ္ဌာရောက်နေတာပါပဲတဲ့ဓမ္မတို့ဖြစ်ပြီးပြက်နေတာကြီးပဲပေါ့ဗျာဟုတ်ပါဘူး ရောက်ပွင့်တဲ့အခါကျတော့လည်းဘာထူးသေးသလိုလို့မေးတဲ့အခါကျတော့ရှင်ဒီကန္နာကြီးဟာအိဋ္ဌာရောက်နေတာပဲဒါပြန်ဒီတရားဓမ္မနေမှာတရားဓမ္မသဘောတိုင်းဖြစ်နေတဲ့တရားပုဂ္ဂိုလ်တ attva ငဲ့တဲ့တရားမဟုတ်ဘူးလို့ဒကာဓမ္မတွေကခတ်စောစောမှတ်ထားတာပေါ့မှန်ပါဘူးခင်ဗျားတို့ခန္ဓာ၅ပါး ယုံ nant တရားတွေကတော့ဆိုလို့ရှိရင်ဖြင့်ဓမ္မနိယမဆိုတာဓမ္မသဘောတိုင်းဖြစ်တာဓမ္မထိတတ်တာဆိုတာဓမ္မသဘောတိုင်းသိနေတာဖြစ်ပြသဘောနဲ့ပဲရှိနေတာပဲဖြစ်ပြသဘောနဲ့ပဲမြင်နေတာပဲလို့မြင်တော့မောင်တိုင်းတို့ကမှတ်ရမှာနော်မှန်ပါဘူးဒါဘုရားမကွနဲ့ပါသူလို့သူပါဘူးဒီကဏ္ဍကြီးကဘာဖြစ်နေဖြစ်ပြဖြစ်ပြဖြစ်ပြနေတာနေသဗ္ဗေသင်္ကာရအနိစ္စသဘောပဲရှိမှန်ပါ ဘုရားပွင့်လည်းအိဋ္ဌသဘောပဲရှိတာပါပဲတို့ဘုရားပွင့်တာဘာထူးသေးကြုံလို့မဲတဲ့အခါကျတော့ကွာလို့ရှိမသိကရှိတော့ရှိတယ်မသိတာကမင်းတို့ဘုရားပွင့်တယ်တော့မရှိရှိပြီးဒီကလာမသိတာဟာဒါဘုရားမပွင့်တာလို့မှတ်ပါမှန်ပါဘုရားပွင့်တဲ့အခါကျတော့ရှိပြီးသိတာလေးထူးတာမှန်ပါသဘောကျရဲ့ဘုရားပွင့်ငယ်ကတော့ဗါတဲ့ ရှိပြီးတော့မသိဘူးกว่าဘုရားဘုရားလာတဲ့ခါကျတော့ရှိပြီးတော့သိတာအဲရှိပြီးသိတာလေးထူတာအဲ့ဒါဟာမင်းတို့သေချာပါတဲ့မင်းတို့တဏ္ဍာဘုရားပွင့်တာဟာရှိသည်ဟာမင်းတို့တဏ္ဍာဘုရားပွင့်ပြီတော့ငါဟောတယ်သဘောပါရဲ့နိယမတရားတဲ့ဓမ္မဓမ္မနိယမတာဓမ္မထိတ္တတာသဗ္ဗေသင်္ခါရအနိစ္စ အဲ့တော့ဘုရားမပွင့်လဲဒီခန္ဓာကြီးကအနိစ္စရောက်နေတာပဲလို့မှတ်လိုက်ပါဘုရားပွင့်ကောအနိစ္စရောက်အနိစ္စရောက်နေတာပဲဒီကရမတို့ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နေတာပဲတို့တော့လေဘုရားပွင့်မပွင့်မင်းတို့အထူးလေးကိုတော့နာကသိစေခြင်းတယ်တဲ့ဘုရားကနော်ဘယ်လိုသိစေခြင်းတုံးဆိုတော့မင်းတို့တဏ္ဍာမှာဒီတရားကတော့ဖြင့်တဲ့မင်းတို့တဏ္ဍာမှာဘုရားပွင့်တယ်မပွင့်ဘူး အဲ့ဒါမင်းတို့ကရွေးချယ်ပါသဘောကျဘုရားဓမ္မတွေရွေးချယ်ပါတဲ့ကိုယ်တဏ္ဍာဖျားပွင့်တယ်မပွင့်ဘူးမှန်ပါဒါရွေးချယ်กว่าသဘောကျကိုယ်တဏ္ဍာပဲလေရွေးချယ်ရဘုရားရွေးချယ်ရဘုရားဓမ္မတွေအမတန်ဖွတ်တန်တဲ့စကားပါလားမှန်ပါကိုယ်တဏ္ဍာဖျားပွင့်တယ်မပွင့်ဘူးဆိုတာရွေးချယ်ကြပါဆိုတော့ဘုရားဓမ္မတို့ဖျားပွင့်မပွင့်ဟာက သဗ္ဗသင်္ခါရအနိစ္စဆိုတော့ဘုရားပွင့်လဲခန္ဓာ၅ပါးအနိစ္စတရားပဲဘုရားပွင့်လဲသူကတော့ဖြင့်ဓမ္မနည်းမှာဖြစ်နေလို့အနိစ္စတရားပဲกว่าမင်းတို့ဘာသူရုံလို့မဲတဲ့ခါကြလို့ရှင်တန်တတ်ထတော့အဘိသံဘုဇိတ်တော်ဟာအဘိသမက်တော်ဟာဒီတရားတွေကိုနာရတော့ဖူးရင်းသိပြီးဒီကလာလာခဲ့တယ်ကွာတဲ့ အဲ့ဒီထိုးထွန်းသိပြီးဒီကရလာခဲ့တဲ့အတွက်ငါဖျားခင်ကိုရမကြီးကအာစိတ်ကတိတဲ့မနှုတ်ဟောလဲဟောပါတယ်တဲ့ပြောလဲပြောပါတယ်ဖွင့်လဲဖွင့်ပါတယ်ပေါ်လွင်အောင်လဲလုပ်ပါတယ်ပေါ်လွင်ထင်ရှားအောင်ငါဖျားကဟောတယ်အဲ့ဒီဟောတယ်လေးကိုမနှုတ်ကဟောဒီအနိစ္စတရားကိုအနိစ္စတရားလို့မင်းတို့သိလို့ရှိရင်ဖြင့်တဲ့ဘုရားပွင့်တာနဲ့မပွင့်တာအဲ့ဒါအထူးပဲဟိ မှန်ပါသဘောကျကျအဲမနှုတ်သဏ္ဍာန်ဖျားပွင့်မပွင့်ဒကာဓမ္မတွေယနေ့တရားနာကြတယ်ဒကာဓမ္မတွေဖျားပွင့်မပွင့်ဟာဖြင့်ဒကာဓမ္မတို့ဘယ်လိုပဲအဲဖျားပွင့်မှနမိတ်ဒီနှစ်ပေါင်းပေါင်း8000လောက်ကဘယ်လိုပဲကြောညာသတင်းတွေနဲ့နတ်တွေကပြောလို့သိကြညာတော့လေကိုယ်ကန္တာမှာဖြင့် ဖြစ်ပြီးပြည့်နေတဲ့အနိစ္စလေးတစ်လုံးဒုက္ခလေးတစ်လုံးအနတ္တလေးတစ်လုံးမသိလို့ရှင်းဖြင့်တဲ့မြတ်စွာဘုရားရှင်ကိုရမေကြီးပွင့်တယ်လို့မင်းတို့မယူနဲ့မှန်ပါပါတပည့်ကြပြပါဩဘုရားပွင့်မပွင့်ဆိုတာကဘုရားပေါ်မှာမိတာလားတရားဓမ္မတွေညံပေါ်မှာမိတာလားဆိုတာယနေ့ရှင်းပြတယ်ညံပေါ်ညံပေါ်ညံပေါ်ပြီးတယ်နော်မှန်ပါ ဒါဖြင့်ငဃာမတို့စဉ်းစားကြည့်သူပြောတာဘုရားဟောတော်မူတာငါပွန့်တာမပွန့်တာမင်းတို့အထူးကိုဒီနေ့ငါထူးထူးခြားခြားဟောမယ်ဆိုပြီးတိက္ကဏိပါငုတ်ထုံမောက်ဥပ္ပါရေဝတ္တာဥပ္ပါရေဝဘိက္ခွေတတ္ထတံတတ္ထတံအနုပ္ပါရေဝဘိက္ခွေတတ္ထတံဓမ္မနိမတာဓမ္မထိတတ္တာဓမ္မနိတတ္တာသဗ္ဗေသင်္ခါရအိဋ္ဌာတန်တတ္ထကတောအာစိကတိဒေသေတိ ပညာပေတိဘုဗ္ဗစတိဥဒ္ဒနိကမံကရောတိဆိုပြီးကြလားဘုရားသခင်ကိုရမေကြီးကငါဟောလဲဟောတယ်မပေါ်ပေါ်လဲပြောတယ်ပြောတာလေမင်းတို့ညံလို့ရှိရင်ဖြင့်တဲ့မင်းတို့တွေကားတဲ့ဆိုလို့ရှိရင်ငါဘုရားမရှိလေဘုရားပွင့်တာပဲမှန်ပါပါရှင်းညရှင်းပါဘုရားရှိလို့ဒီဟာမြန်လို့ရှိရင်လေဘုရားကိုဘုရားကိုဘုရားရှိရင်နေရနဲ့ဒါမမြင်ပြန်လို့ရှိရင်ဘုရားကို ဩတရားဓမ္မတွေကရှိကတရားဓမ္မတွေကဘယ်လိုများသုံးညနှုံးညပါလိမ့်မလို့ဆိုတာလေနည်းနည်းဆွတ်ဖက်ပြီးပြောရလို့ရှင်ဩဘုရားပွင့်ရှိဥစွာများဖူးရပါလို့ဤတွေ့ရပါလို့ဤကြုံရပါလို့ဤအဲ့ဒါဘုရားနဲ့တွေ့တယ်လို့ငါဘုရားကမဆိုဘူးกว่าမင်းတို့သာနာမှာရှိတဲ့ဖြစ်ပြီးပြည့်နေတဲ့ဓမ္မလေးတွေသိတဲ့ပုဂ္ဂိုလ်မှငါပြောတဲ့အတိုင်းသိတဲ့ပုဂ္ဂိုလ်တွေမှ မင်းတို့ကမင်းတို့မြင်လဲဘုရားပွင့်နေတယ်လို့ကိုယ်ဝန်နဲ့ပတ်တယ်မှန်ပါမမြင်ရင်ဘယ်သိမသာနာရင်းကျုံပါရဲ့ဘုရားမပွင့်သေးဘူးလို့မှတ်ပါမှန်ပါဆိုတော့ထူးခြားတဲ့စကားထူးခြားပါဥပ္ပါရေဝါဒဘိက္ခွေတက္ကဒါနံအနုပ္ပါရေဝါတက္ကဒါဓမ္မတိတ္တဓမ္မနိမတသဗ္ဗေသင်္ခါရအိဋ္ဌတန်တ္တတော အာတန်တတ်တာတော့အဘိတံဘုဇ္ဇတိအဘိသမေတိငါထိုးရင်းသိတယ်ကွာအဘိတံဘုဇ္ဇိတူအဘိသမိတ်တူဟာထိုးရင်းရသိပြီး၍အာစိတ်တိမင်းတို့ပြောပါလေဒေသေးတိဟောရဟောပါလေပညာပေးတိဟောဒီလိုရှုကြတယ်လေငါပြည်လည်းပြညတ်ပါတယ်ကွာပါရဝေတိတဲ့ထင်ရှားအောင်လည်းငါလုပ်ပါတယ်တဲ့ဝိပ္ပဇ္ဇတိတဲ့ဝေဘာနဲ့ဝေဘာပါတယ်ကွာ ဥဒ္ဒဏိကမံကရောတိမပေါ်လွန်ပေါ်လွန်အောင်လည်းငါပြောပါလေအဲ့ဒီပြောတာလေးကိုမင်းတို့ကပြောတဲ့အတိုင်းမင်းတို့ကခန္ဓာကိုယ်ကျက်မှာအာဒါလေးတွေဟာဟုတ်သားပဲဖြစ်ပြီးပြည့်နေတာလေးပဲလို့မင်းတို့ငါဖះနဲ့မတွေ့ပဲနဲ့သိလေဖះပွင့်နေတာပဲမှန်ပါဘုရားနဲ့တွေ့မှသိတယ်ဘုရားတွေ့တာဘုရားနဲ့လည်းတွေ့ပါရဲ့ မသိဘူးဆိုရင်ဖျားကိုပွင့်တယ်လို့မယူနဲ့မှန်ပါသဘောကျရဲ့ဖျားကိုပွင့်တယ်လို့မယူရပါဘူးဒါဖြင့်တုံညကပါတဲ့သွားဒီပုဂ္ဂိုလ်နော်မှန်ပါလူတုံညပေါ့ဗျာမှန်ပါလူတုံညပဲတဲ့တုံညဆိုတာတကယ်ဓမ္မလို့တုံညတရုံနဲ့ရေးထားလို့ရှင်ဖြင့်10လည်းဖတ်လို့မရ1000လည်းဖတ်လို့မရ3000လည်းဖတ်လို့မရဒီကလေးလည်းဖတ်လို့မရ ဘာမှအသုံးမကျတဲ့အတိတ်ပဲကိုမျက်မှောင်နိုင်သင်ရှားသင်ရှားပါအဲ့ဒါကြောင့်ဘုန်းကြီးကယနေ့ဒီဥပါဒတုတ်ကိုရှေးဥစွာရှေးပိုင်းမှာဟောခြင်းသည်ဒကာဓမ္မတို့ကိုယ်တဏ္ဍာမှာဖျားပွင့်အောင်ဖြင့်လုံးကြပါဆိုတာကိုလေးလေးနဲ့နဲ့တိုက်တွန်းပြန်တာပဲမှန်ပါတဘောကြတဘောကြကိုယ်တဏ္ဍာဖျားပွင့်ပွင့်ဟာဒကာဓမ္မတို့ဘာနဲ့ချိန်ရမလဲဖြစ်ပြဖြစ်ပြဖြစ်ပြကိုမြင်ခဲ့တော့ ဟာတပည့်တော်ဗျာရှိရမယ်လည်းမသိပါဘူးလူတံပေကံပိရိကရဒါနဲ့ပဲတပည့်တော်နေတာပါပဲလို့ဆိုလို့ရှိရင်ဘုရားကဒီဥပ္ပါဒသုံးမှာသေသေးချာချာဟောပြီးဒကာဓမ္မတို့အဲ့တော့ဘာမှသူတို့တဏ္ဍာမှာဘုရားမကွက်ပါဘူးရှင်းကြရှင်းပါအမှတော်တော်ရေးကြည့်တဲ့စကားပါလားရှင်းပါ ဒဂရမတို့သမင်းများရေးကြည့်လို့ရှိရင်ဥပ္ပါရေဝတတ္ထတံအနုပ္ပါရေဝတတ္ထတံဓမ္မနိမတာဓမ္မထိကြတာတန်တတ္ထတုံသဗ္ဗေသင်္ခါရအိဋ္ဌတန်တတ္ထတောဆိုတဲ့အဘိသံဘုဇတိဘုရားကတော့ထိုးလန့်သိပြီးဒီကလာငါလာတာတဲ့မင်းတို့လည်းပေါ်လွန်ထင်ရှားပြညတ်ပြီးဟောလဲဟောပါတယ်ကွာတဲ့အဲ့ဒါမသိလို့ရှင်းဖြင့်တဲ့ မင်းတို့ဒီကားလို့ရှင်တရားရှိပါရဲ့တရားမသိလို့မင်းတို့တဏ္ဍာမှာငါဘုရားကြီးပေါ်လွင်ထင်ရှားအောင်ပြောညဆိုတယ်မင်းတို့ကမမြင်မထင်လို့ရှင်းဖြင့်မင်းတို့တဏ္ဍာဘုရားမကွင်သေးဘူးလို့မှတ်လိုက်မှန်ပါပါတော်တော်ရေးကြည့်ပါလားတရားဓမ္မလို့ကြည့်ပါဖြစ်ပြမမြင်ပါနဲ့ဘုရားကိုဘုရားကိုမပွင့်သေးဘူးဒါဖြင့်တရားဓမ္မတို့ဘုရားကမှဘုရုပါတော်ဒုံဘောလောကသမိန်ဆိုတဲ့အတိုင်း ဘုရားပွင့်ွယ်ရာကြုံဖို့ရအနံခဲရင်တယ်လို့ဒုံတစ်ပါးတရား၅ပါးများပါဘူးပါပါဘယ်အဲ့ဒီဒုံတစ်ပါးဘုရားနဲ့ကြုံဆိုတဲ့အကြုံဒီဘယ်ကြုံမှအကြုံလဲဆိုတာယနေ့ရှင်းပြပါမယ်ဘယ်ကြုံမှအကြုံပါလဲနောက်ကရေဓမ္မတွေကိုဖြစ်ပြမြင်နေတာလေးကိုမြင်မြင်တဲ့ပုဂ္ဂိုလ်များကဩဘုရားပွင့်ပေါ်ပဲ ဘုရားသာရဏနဲ့ကြုံုံနေမကဘူးဘုရားကိုပွင့်ပြီးဒီကလာနေတဲ့အတွက်ငါတို့ဒီကားလို့ဆိုလို့ရှိရင်ဒီဘဝတန်တရားစခန်းဖြင့်ဒုက္ခသိမ့်မဲ့စခန်းဖြင့်ဧကံရောက်ပေါ်လို့ဝမ်းသာသာလိုက်တော့တယ်မှန်ပါဖြစ်ပြပြန်လို့ရှိရင်သဘောကျဒကာဓမ္မတို့ဘုရားပွင့်မပွင့်ကိုရှင်းပြတဲ့ပါဠိတော်လို့မှတ်လိုက်ပါမှန်ပါခင်ဗျားတို့ကဘုရားပွင့်ပြီးဒီကားက နေတာတွတ်တို့မကြုံလဲရလို့မဆုံးလဲရလို့ဩသာသနာနောက်ပိုင်းမှာကြာလို့ဝန်းနေပြတကွမှမပါဘူးမှန်ပါပါသေးရဲ့မှန်ပါဘုမဘုံကိုဝေဘာလိုက်တော်မှာရှင်းသွားတော့ဝေဘာတတ်ကြဖြစ်ပြမြင်တဲ့ပုဂ္ဂိုလ်ဟာဘုရားပင်ရှိနေ냐တော်လေဖြစ်ပြမမြင်တဲ့ပုဂ္ဂိုလ်ဟာဘုရားပင်ပွင့်အဲ မောင်နေထူးထူးခြားခြားသိရတဲ့နေ့ပါပဲမှန်ပါဘုရားပွင့်မပွင့်ဆုံးဖြတ်တဲ့ပါဠိတော်နော်မှန်ပါသူကိုယ်တိုင်သူကိုယ်တိုင်ကပွင့်မပွင့်ကိုဝေဘာနဲ့ပါဠိမောင်နေတဲထူးခြားပါထူးခြားပါသူကိုယ်တိုင်ကပါတဲ့ပွင့်မပွင့်ကိုဝေဘာနဲ့ကိုင်းတရားဓမ္မတွေကသူဘယ်နဲ့ကြောင့်ငါဘုရားရှင်ကိုရမေကြီးတွေဘုရားပွင့်မပွင့်ကို ဝေဘံပိသိကာရငါပြောရပါလိမ့်မလဲလို့ဆိုတာကိုဒကာဓမ္မတွေကသောရကတဲလို့ရှင်ဖရဲကပဲအဖြေထွက်ပါလိမ့်မယ်မှန်ပါပါဒီဖြစ်ပြီးပြက်တဲ့ဟုတ်တော်အဘာဝထင်တာအနေဆန်းဖြစ်ပြီးမရှိတဲ့သဘောလေးကိုခန္ဓာထဲမှာအမြဲရှိပြီးဒီကလာနင်ညာတော့လေမမြင်ဘူးဆိုတဲ့ပုဂ္ဂိုလ်ဒီကားလို့ဆိုလို့ရှိရင်ဒကာဓမ္မတို့မျက်စိနှကွင်းဝန်းရင်းကအလင်းမရတဲ့ပုဂ္ဂိုလ်ဟာ နေအောင်မှာမိုးဖွာညာဆိုလဲနေမြင်ရမမြင်ပါဘူး။ဘာကြောင့်လုံးလို့မဲတော့မျက်စိနှကွင်းဝန်းလုံးကအလည်းမရတော့မှန်ပါသဘောပါကြမျက်စိနှကွင်းဝန်းလုံးကအလည်းမရတဲ့အတွက်နေအောင်မှာမွေးညာဆိုလဲနေနေကိုမမြင်ရဘူးမှန်ပါလောက်မှာမွေးညာဆိုလဲလောက်ကိုမြင်ရဘူးဥက္ကံရမြင်ရလားမြင်ရဘူးဥပါလေတော့မြင်ရလား မျက်စိနဲ့ကွယ်ဝန်းတွင်းကအလင်းမရခဲ့ပါဘူးသဘောကျလားသူများနေထွက်တယ်လို့ပြောလဲသူမသိလိုက်ပါဘူးသူများနေဝင်တယ်လို့ပြောလဲသူမသိလိုက်ပါဘူးသူများလာထွက်တယ်လို့ပြောလဲသူမသိလိုက်ပါဘူးအာလာဝင်သွားပါပြီလို့ပြောလဲမသိလိုက်ပါဘူးဩဘယ်နဲ့ကြောင့်မသိပါလိမ့်မတုံးလို့အမေးထုတ်ပါလားဝိသုနာသိမြဲအဲ့တော့အာလမယဓမ္မတို့ နေမရှိလားမရှိလို့လားမျက်စိနှကွယ်လည်းမရလို့လားတာမေးလိုက်ပါပေါ်ကြရဲ့မျက်စိနှကွယ်လည်းမရတဲ့အတွက်နေမရှိလားမရှိလို့မဟုတ်ပါဘူးတပည့်ကြအဲ့ဒါကြောင့်ဘုရားကကွာတဲ့ဘုရားမရှိလဲသဗ္ဗေသင်္ခါရအိဋ္ဌာရှိတာပါပဲဘုရားပွင့်လာတော့သဗ္ဗေသင်္ခါရအိဋ္ဌာရှိပါရှိတာပဲတော့ဒကာရမဘုရားမပွင့်လဲသဗ္ဗေသင်္ခါရ သဗ္ဗေသင်္ကာရအိဋ္ဌရှိရှိပါဘူးဘုရားပွင့်လဲသဗ္ဗေသင်္ကာရအိဋ္ဌရှိပါရှိတာပဲတဲ့ရှိပင်ရှင်များတော့လဲမသိတဲ့ပုဂ္ဂိုလ်တွေပါအလုံးမလုံးဖဲနဲ့အာမထုတ်တဲ့ပုဂ္ဂိုလ်တွေတွန့်မှာဖြင့်ကွာမျက်စိနဲ့ကွာလင်းမရတဲ့ပုဂ္ဂိုလ်နဲ့သူထူးခြားသေးထူးခြားပါဘူးဒါဖြင့်နေနဲ့လာနဲ့တူတဲ့ဘုရားဟောတရားတွေဘုရားဟောကြတဲ့ခန္ဓာဖြစ်ဖြစ်တွေသူတွေ့သေးရဲ့မတွေ့ပါဘူးဒါဖြင့်သူဘုရားမပွင့်ဘူးမပွင့်ပါဘူး ရှင်းမရှင်းပါကောင်းပြီဒါဖြင့်ဒီဃာဓမ္မတွေမှာဖြစ်ပျက်ကလေးတွေဩခန္ဓာကိုယ်ကြီးကြည့်လိုက်တယ်ဟိုနေရာကနာတာလေးနာပြီးပြောက်ရတာရတာပြောက်ကောင်းတဲ့စိတ်ကလေးဝမ်းသာတာလေးပေါ်တယ်ဝမ်းသာတာလေးလည်းခဏလေးရှိပြောက်ဩဒုသနာမှာဘာမှမရှိပါလားပေါ်ပြီးပြောက်တဲ့တရားတွေသာအကုန်ရှိနေပါကလားလို့ဘုန်းကြီးတွေကဓမ္မတွေကတွေးလိုက်မယ်ဆိုလို့ရှိရင်ဖြင့်တဲ့ဒါကပြေကြတာ ကံကနဲ့သေပြောပြီးသူတဲ့ပုဂ္ဂိုလ်များသေသွားတဲ့ပုဂ္ဂိုလ်မှာဘုရားပွင့်သွားလေရောအလားမပွင့်ပဲနဲ့ပဲမျက်စိနဲ့ကွယ်လည်းမရပဲနဲ့ပဲအဲနေလာတွေမတွေ့ပဲနဲ့ပဲသေသွားလေရောလားဆိုတော့ဩမတွေ့ပဲနဲ့သေသွားရှာတယ်မှန်ပါဆိုရိုက်မဆိုရိုက်ဒါဖြင့်ဒကာဓမ္မတို့လူရင်းဒီမှာဆိုတာပေါ်လာသေးမလားဘုရားပွင့်တဲ့ခါရီကားလေဆိုလို့ရှိရင်ဒကာဓမ္မတို့ ကိုရောရေးရှိတာကိုပွင့်တာမပွင့်တာကလူရဲမဟုတ်ကိုရောကြီးမပေါ်လွန်ပေါ်လျောင်သတိတ္တဉာဏ်နဲ့ပြောဆိုထားတာတွေဟောကြားညွန်ပြဆုံးမပြီးမပေါ်လွန်ပေါ်လွန်ဟောထားတာတွေကိုဘုန်းကြီးတို့ကဓမ္မတွေကညာနဲ့ခန္ဓာစိုက်လိုက်လို့ရှင်းဖြင့်မြင်ပါပြီဆိုလို့ရှင်းဖြင့်ဩသူတရားတွေသူစကားတွေသူညာတွေဝင်တဲ့ရောက် မရောက်ဘူးလားဒါပြန်သူညံတွေဝန်တဲ့ရောက်တဲ့အတွက်ဘုန်းကြီးဒကာရမတွေကဒုဗ္ဗာဖြစ်သရုံလို့တန်တဲ့မရှိပါနဲ့တော့ဒုသန္တံဖျားပွင့်ပေါ်လို့ဆုံးဖြတ်ချက်ချာမှန်ပါရှင်းမလားရှင်းပါဒါဖြင့်ဘုရားကဒီဟာသားယူဟောနေသလားလို့ဒကာရမတွေကစောရကတက်ရှင်နဲ့တက်ကြတယ်နော်မှန်ပါစောရကတက်ရှင်နဲ့တက်ကြတယ်မယ်တဲ့ဒကာရမတို့ မတက်ကြပါနဲ့တော့လို့ဘုရားကပဲခင်ဗျားတို့မေတ္တာရပ်ပါဘုရားကမေတ္တာရပ်ပါတယ်ဘယ်လိုမေတ္တာရပ်တုံးဆိုလို့ရှိရင်ဒါကွာတဲ့ဘယ်ဘုံမပွင့်ဟာဒီတရားကနိမတရားပဲနိမတရားဆိုတော့ကိုမြတ်တို့မောင်းနိုင်လို့အမြဲရှိမှန်ပါပါအမြဲပဲရှိပြီးကြတာနေညာဆိုတော့ဘုရားဘုံမှာထိုးရင်းညာနဲ့ဘုရားကဟောတာတွေကိုကျွတ်တုတန်တမှာကျွတ်တုအမြင်ထဲမှာရောက်လာတယ်လို့ဆိုလို့ရှိရင်ငကိုရှိဒီကားလို့ရှင်ဖြင့် ဘယ်သူမှမသိခဲ့ပါဘူးဘုရားပွင့်ပြီးမပေါ်လွန်ပေါ်လွန်ပြောလာတော့မှသိရတဲ့အသိကိုကျွတ်လွညံတဲ့ရောက်လာလို့ရှိရင်ဖြင့်ဂရမတို့ဒီသိတွေကားလို့ရှင်ဘုရားဟောတဲ့အသိပဲသိသိချာချာပြန်ရောက်မှန်ပါသဘောကျဘုရုအသိပြန်ရောက်ပါလေဘုရားဟောတဲ့အသိဘုရားဟောတဲ့အသိပဲပြန်ရောက်တဲ့အတွက်အိမ်မှာပဲနေနေကျောင်းမှာပဲလာအထုချအထုချ ဖះပွင့်တဲ့အလုံးကိုဖះပွင့်မပွင့်ကိုကိုယ့်ကိုယ်ကိုချိန်နှိုင်းပြီးဒီကလာချိန်ချပြီးဒီကလာဩဖြစ်ပျက်ကလေးတွေတွေးလို့ချင်းဖះပွင့်လို့ကိစ္စပြီးမဲ့ဘဝပါလားဆိုတာကိုဘယ်သူမှမေးမနေနဲ့တန်တခါတည်းဆုံးဖြတ်ချက်ချာသဘောပါကြဖះပွင့်ပဲ့ဒီနေ့ဝေဘာနာရှင်းမလားရှင်းပါဘူးဒီပြည့်နေတဲ့ပုဂ္ဂိုလ်ကဖះပွင့်ပါ ဒီပြမမြင်သေးပါဘူးဆိုလို့ရှိရင်အရာမဝင်သေးပါဘူးဆိုတော့ကောင်းကောင်းကျင့်တတ်ပလားကျင့်တတ်ပါအဲ့ဒါကြောင့်ငါဖျားပွင့်လာတာဒီကားလို့ဆိုရင်တပ်ပေသင်္ခါရအနိစ္စကိုပေါ်လွင်အောင်ပြောဖို့ပွင့်လာတယ်သဘောကျလားတပ်ပေသင်္ခါရဒုက္ခကိုပေါ်လွင်အောင်ပေါ်လွင်အောင်ဟောဖို့ပွင့်လာတပ်ပေဓမ္မအနတ္တကိုပေါ် ပေါ်ရအောင်ဟောဖို့ငါဘုရားပွင့်လာတာဆိုတော့ဘုရားကြီးရွယ်ချက်ကိုသိပါဘူးသိပါဘူးပြီးတော့အဲ့ဒီကအဆက်တင်တဲ့ဘုန်းကြီးများကခါဝေဘာအပိရိကလာဘုန်းကြီးတို့တရားဓမ္မတွေဟောပြန်တယ်ပြောပြန်တယ်ဆိုတော့ရှုပွားတဲ့ပုဂ္ဂိုလ်များမှာမြင်အားတန်လာပြီးဆိုမှမြင်ပြီးဆိုမှဖြင့်ဩငါဒီကားလို့ရှင်ဖယားပွင့်ပါဘောလားငါတဏ္ဍံဖယားပွင့်ပါဘောလားဆိုတာကိုတစ်ထစ်ဖြတ်ဆုံးဖြတ်ချက်ချပါမှန်ပါ ကျွတ်မှจิตတောင်းဝင်ပါမလားဘရပရမပုဂ္ဂိုလ်ပဲဖြစ်နေရောသလားလို့ဒီလိုကိုမယူနဲ့သေသေးချာချာကျွတ်တောင်းဝင်ပြီးကြလားသေသေးချာချာဒုက္ခဇတ်သိမ့်၍တရားဓမ္မတို့ကိလေသာမင်းငြိမ့်၍ဒုက္ခတွေသိမ့်ပါလိမ့်မယ်ဆိုတာကိုဖြင့်တန်တရားမရှိဘဲနဲ့မှတ်ပါဆိုတာဒီပါဠိတော်ကပဲထောက်ခံချက်ပေးလိုက်ပါတယ်မှန်ပါသဘောပါပါသိအားရှိကြကောင်းပါလားတရားဓမ္မတို့မှန်ပါ ။ကဲဒါဖြင့်ရှင်ကဒကာဓမ္မတွေဘုန်းကြီးများတို့ဒီလိုခဲ့တဲ့ဗါတွေကမကောင်းခင်တုန်းကအိုးရနာရတဲ့ရလူရတန်းကြပေးတဲ့ကံကြမိဘရိုးရတဲ့သိจิตပြည့်စည်ပြီးကြတာပတိအနိစ္စမျိုးတော့မဆိုလိုပါဘူး။သဘောကျပတိအနိစ္စကိုမဆိုလိုပါဘူးတဲ့ခန္ဓာထဲမှာက ညံလိုက်ပြစ်လိုက်တဲ့အခါကျတော့ဖြက်ဖြက်ဖြက်ဖြက်နဲ့အခုဖြစ်တာလေအခုမရှိဘူးအခုဖြစ်တာလေအခုမရှိဘူးအခုဖြစ်တာလေအခုမရှိတော့ဘူးဆိုပြီးဒီကလာသိတယ်အသိကိုသာရင်ဘုရားပွင့်တဲ့အသိလို့မှတ်လိုက်စမ်းပါမှန်ပါကောင်းကောင်းသဘောပါပါအမှန်အားရှိရကောင်းပြီအဲ့ဒီတော့တပိတော့ဖြစ်ပြတော်မြင်တယ်ဗျာဘုန်းကြီးတို့တရားဓမ္မတွေဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်မြင်ပါတယ်ဗျာ ဖြစ်ပြမြင်တော့ရှင်ပြရကဟောထားတာကဖြစ်ပြမြင်လို့ရှိရင်ဖြစ်ပြနဲ့နင်းမုန်းလာလိမ့်မယ်နင်းတော့အနေလို့ဒီဖြစ်ပြကြီးကမောဖြစ်ဒုက္ခပြက်ဒုက္ခပဲလို့ပိုင်းခြားလိုက်လို့ရှင်းဖြင့်ဆုံးသွားလိမ့်မယ်ဆိုတော့တပည့်တို့ဖြစ်ပြတာမြင်နေဆုံးကိုမဆုံးပါဘူးဖေရရောက်ချင်လဲရောက်ကြမှာပေါ့လေဓမ္မကူပါနဲ့ဓမ္မကူပါနဲ့တရားဓမ္မတို့ဒီဥစ္စာ ဘုရားပွင့်ပြီးဒီကလာဖြစ်ပြမြင်ပြီးဘုရားဒေသနာတွေဝန်းထဲရောက်ပြီးဒီကလာဟောထားတော့ဖြစ်ပြဆိုတာဒီဘ누구ဟောတာတော့မဲလို့ရှင်းဖြင့်တွက်ခါတော့ဘဂဝတာရမောဘဂဝတာမြတ်စွာဘုရားတွက်ခါတော့ကောင်းကောင်းကြီးဖြစ်တဲ့ရှိတယ်လို့ကောင်းကောင်းကြီးဟောထားတယ်သဘောကျပြဘ누구ဟောထားတာလဲဘယ်ပါဠိတော်အထောက်ခံတွက်ခါတော့ဘဂဝတာရမော ဘောဓာမြတ်စွာဘုရားရှင်ဓမ္မောဖြစ်ပြဆိုတဲ့တရားကိုသွက်ခါတော့ကောင်းစွာဟောထား။အော်သူဟောထားတာခင်ဗျားတို့မြင်တာပါလား။မှန်ပါ။သဘောကျဘယ်လိုဟောတာလဲ။မှန်ပါပါ။အင်းဘယ်ပါဠိတော်ဟာအကိုကအဲဘောဓာမြတ်စွာဘုရားရှင်ဓမ္မောဖြစ်ပြဆိုတဲ့တရားတော်ကိုသွက်ခါတော့ကောင်းစွာဟောထားတယ်။မဟုတ်ဘူးလားဟုတ်ပါဘူးဟောတဲ့အတိုင်းခင်ဗျားတို့ညာနဲ့ခန္ဓာလေးကြည့်လိုက်တော့တွေ့တယ်မဟုတ်လား မင်းဒါလေးတွေကားလို့ဆင်းစကြင်တဲ့စိတ်ကလေးဟာဖြတ်စုပျောက်သွားပြီမပျောက်ဘူးလားပျောက်ပါဘူးစကြင်တဲ့စိတ်ကလေးရေတော့အောင်ခံရလားခံပါဘူးရေတော့တဲ့စိတ်ကလေးဆဲလိုက်တော့အောင်ခံရလားခံပါဘူးအင်းပျောက်ပျောက်မသွားဘူးလားမသွားပါဘူးအင်းဘုရားကပျောက်ပြက်ဖြစ်ပြီးပြက်ပါတယ်ကွာဖြစ်ပြီးပြက်ပါတယ်ကွာလို့ဟောထားတဲ့အတိုင်းကျွတ်တန်တန်လည်းပေါ်လဲပေါ်တယ်ပျောက်လဲပျောက်တယ်ဆိုရတဲ့မြင်လိုက်တော့သွားခါတော်ကွာဓမ္မောဆိုတဲ့ပါဠိတော်ဟာ သူဟောထားတဲ့အတိုင်းခမည်းတော်ဒီခမည်းတော်ညံတဲ့ရောက်လို့သာညံတာမှန်ပါပါသူဟောထားတဲ့တရားညံတဲ့ရောက်ဒါဖြင့်တရားဓမ္မတို့ဖျားပွင့်တာပဲမှန်ပါဆိုနိုင်ကြဆိုနိုင်ပါအဲ့ဒီတော့ဖြစ်ပြတော့မြင်ပါဗျာတပည့်တို့ကဖြစ်ပြအဆုံးဖြစ်တဲ့ဒေသံဆိုဖြစ်ပြတူဥပါသမော မရှိရင်ဒီသူခေါ်နိဗ္ဗာန်ပဲဆိုတဲ့အဲ့ဒီမရောက်သေးဘူးဖြစ်ဖြစ်ပြအဆုံးမရောက်သေးဘူးတေတံဥပါဒမောသူခေါ်မရောက်သေးဘူးတေတံတို့ဖြစ်ပြနှစ်ခုတို့ဥပါဒမောမရှိခြင်းဒီသူခေါ်နိဗ္ဗာန်ပဲတပည့်ကြဖြစ်ပြနှစ်ခုမရှိတာနိဗ္ဗာန်အဲ့မရောက်ဘူးဗျာတပည့်တို့ခဲ့နေကုန်ကသုခါတော်ဘဝဓမ္မောဆိုတဲ့ဘုရားဟောတော်မူတဲ့ဖြစ်ပြမြင်ရမယ်ဆိုတော့ဘုရားဘုရားတော်မြင်ပါဗျာ တေသံဥပါဒမောသူခောတေသံသူဖြစ်ပြတဲ့ဥပါဒမောမရှိခြင်းသည်သူခောနိဗ္ဗာန်ပဲဆိုတော့ဖြစ်ပြတာမြင်တယ်ဗျဖြစ်ပြတဲ့ခုဆုံးတဲ့နိဗ္ဗာန်ကိုမမြင်သေးဘူးဗျာတရားဓမ္မတွေအစဉ်ကြီးလဲရင်လဲလိုက်မလဲပဲလဲလိုက်တော့တရားဓမ္မတို့တရားမှာဂုဏ်တော်6ပါးရှိတယ်ဆိုတာတရားဓမ္မတွေသိပြီလားမှန်ပါဘူး။အိုးမင်းတွေကလည်းဆိုလို့ရှိရင်ကွာတဲ့ တန်ဋိဋ္ဌိကောအခုကိုယ်တိုင်ပဲမြင်ပေါ့ကွာမလားဘူးလားလားသူများပြောတာကိုယ်တိုင်မြင်တာကိုယ်တိုင်မြင်ပါကိုယ်ပိုင်ညာနဲ့ကိုယ်တိုင်မြင်ပါဖြစ်ပြကလေးတွေကိုကိုယ်ပိုင်ညာနဲ့ကိုယ်တိုင်မြင်ပါဟောဒါကြောင့်မင်းတို့တန်ဋိဋ္ဌိကောဖြစ်ပေါ့ကွာမင်းဆက်တာကြိုးစားအကာလီကောဆိုတဲ့မင်းဒီအခါမနဲ့နိဗ္ဗာန်ဒီဥသောအကျိုးတရားမင်းကိုယ်ပိုင်ရပါလိမ့်မယ်သူကိုယ်တိုင်ဟောတာမှန်ပါ အားငယ်ကြမြတ်ပါသည်ကဲသဘောပါကြဩဒါအဂါရီကောခါမရင်ကျိုးဤအကျိုးကိုပေးပါတယ်ဆိုတဲ့ဖြင့်မင်းကအာထုဒီနေအာထုပါကွာနဲ့ဖြင့်အဂါရီကောခါမရင်ဘာမှမချဘဲနဲ့မင်းဟောတေတံဥပါဒမောသူဖို့ဆိုတဲ့ဖြစ်တဲ့ချုပ်တဲ့နိဗ္ဗာန်ကိုမင်းကိုယ်တိုင်ရပါလိမ့်မယ်လို့မဟုတ်ဘူးလားဟုတ်ပါဘူးအဲ့တော့ သစ္စာတော်ဘုရားဓမ္မောဆောင်မှဒကာဓမ္မတွေကပိုင်းနေပေါ့ပဲသစ္စာတော်ဘုရားဓမ္မောဆိုတဲ့ဘုရားဓမ္မဆိုပြတဲ့နေဓမ္မောဖြစ်တဲ့ဆိုတဲ့တရားတော်သစ္စာတော်ငါကောင်းစွာဟောတယ်ဟောတယ်တဲ့တပည့်တော်မြင်တယ်ဖေ။ဒကာဓမ္မတွေကလိုက်ပါလားမှန်ပါမြင်ဘူးလားမြင်ပါဘယ်နဲ့ကြောင့်တေတံဝါရမောတုခေါ်ဆိုတဲ့ဖြစ်ပြဆုံးနိဗ္ဗာန်မမြင်ပါလိမ့်မလို့ဆိုလို့အိုးမဲကူမဲကူမဲကူမှတန်ဋိဒီကိုကိုယ်တိုင်မြင်ရှိသေးတဲ့ဥစ္စာ တဏှိတိကောကဓမ္မအကလိကောဆိုတာခါမရင်ကျူးပေးတဲ့နိဗ္ဗာန်ရမှာပေါ်ကွာဆိုတဏှိတိကောရောက်နေပြီအကလိကောကတစ်စစ်တည်းကြံတော့မှန်ပါဘူးဥစရာများရှိရဲ့မရှိပါဘူးသေသေးချာချာမှတ်ပါဘူးပြောနေတာအမှန်သဘောပါတယ်လို့မှတ်လိုက်စမ်းပါမှန်ပါဖြစ်ပြနေရင်တန်လေးကြီးကောင်းဖြစ်သေးဘူး။သောတာတော်ဘုရားဓမ္မောဆိုရဲဖရာပွင့်ပြီ။ဘုရားတော်ကလေးတရားကိုခင်ဗျားတို့ အထုတ်ကြည့်လိုက်တဲ့အခါမမြင်ဘူးလားမမြင်တဲ့အခါဒုက္ခတော့ဘုရားဓမ္မဆိုရဲဘုရားပွင့်နေဘူးလားအဲ့တော့ရှုလိုက်တဲ့အခါကြရတယ်ပျောက်ပျောက်ပျောက်ပျောက်ပြီးဖြစ်တဲ့ကလေးတွေမြန်လိုက်တာဗျာပျောက်ပျောက်ပျောက်ပျောက်ပြီးဒီကလာသွားလိုက်တာလေးတွေဆိုတော့တန်ဒိဋ္ဌိကောဖြစ်ပြီကွာတန်ဒိဋ္ဌိကောတာမန်ပဋိတ္တဘောတယ်တာမန်ကိုယ်တိုင်ဟောကိုယ်တိုင်ဆုံးမှညံပေါ့ဗျာတာမန်ကိုယ်တိုင်ညံပြီးပဋိတ္တောသူပြင်ပါပြီ အာထုတ်တဲ့ယောဂီပုဂ္ဂိုလ်မှာဖြစ်ပျက်တယ်ကိုယ်တိုင်မြင်ပါပြီမြင်သေးဘူးလားမြင်ပါဘူးအာဒါဖြင့်ဒကာဓမ္မတို့မလျှော့နဲ့တော့တန်လေးကြီးကောပြီးတော့ဘာကြံတော့အာကာရီကောအခါမနဲ့ကျူးပေးမယ်မင်းတွေကလို့ရှင်ဖြင့်ဟောဒီတန်လေးကြီးကောသာဆက်လို့ကွာအာကာရီကောဆိုတဲ့နိဗ္ဗာန်ဟာခဏလေးနဲ့ပဲဖြစ်ပျက်ကိုမင်းတို့ကြီး အဲဒီဒုက္ခမှာဒီဒုက္ခရဲ့ကြီးတဲ့ဒုက္ခဒီခွဲမရခွာမရတဲ့ဒုက္ခအကြီးဆုံးသောခန္ဓာကိုယ်ဖြစ်တဲ့ဒုက္ခပဲလားမင်းတို့ပိုင်းခြားလိုက်လို့ရှိရင်ဖြင့်ဖြတ်ဆိုတေသံဝါသမောသူခေါ်ဆိုဖြစ်ဖြစ်ချုပ်သွားမှာမချုပ်ပဲချုပ်ပါချုပ်လို့ရှိရင်ဖြင့်ဖြစ်ဖြစ်ချုပ်သွားတော့အာကာလီကောဖြစ်လာပြီဒီကားတော့အာကာလီကောကာမရင်ကျုပ်ပြီဆိုတော့ကိုရှုတဲ့မဲ့နဲ့ပဲကိုနိဗ္ဗာန်ပေါ်လာ ကိုရှိတဲ့မက်ကခொနဲ့ကဖြစ်ဖြစ်ပဲမလှဲ့ပဲနဲ့ဖြစ်ဖြစ်ချုပ်တဲ့နိဗ္ဗာန်ပဲလှဲ့ကဲဒါအက္ခလီကောမဟုတ်ဘူးလားဟုတ်ပါဘူးဩဒါဖြင့်တရားဓမ္မတို့အငယ်ကြအချက်လက်အကွက်ဆိုတာပါကူမပါပါဘူးကွာပါသေးလားအင်းဒါဖြင့်အခုတရားဓမ္မတွေရောက်နေတာဖရာတော့ပွင့်ပြီကိုယ်တိုင်ကောမြင်ပြီဆိုတော့ဘာလေးတစ်ချက်ကြံတော့တော့အတ္တရိကောလေးကြံတယ်ဆိုတော့ ဟိုးကိုယ်တိုင်မြင်ဖို့ပဲဓမ္မတွေပူမနေနဲ့ယနေ့ကနဲ့ပြန်လာတာကဲခတ်တော့သေသေးချာချာခင်ဗျားတို့ဖြစ်ပြဆိုတဲ့ဒုက္ခချုပ်တဲ့နိဗ္ဗာန်ဖြစ်ပြဒုက္ခသစ္စာအဲ့ဒါချုပ်တဲ့နိဗ္ဗာန်ကိုဖြင့်ခင်ဗျားတို့နဲ့ပြန်လာသပဲလားမပြောတတ်ဘူးမြင်တော့မှာမှန်ပါဘာလို့တန်ဋိဋ္ဌိကောကိုယ်ပိုင်ရတော့အောက်ကလေးကောဆိုတော့သူ့အစဉ်တန်တိုင်မတည့်ရဘူးသိပါပါသဘောပါကြပါဒါဖြင့်ဓမ္မတို့ခုတရားနာရတာဘုရားပွင့်ကြောင်းလည်းသိကြပါဘူး ဘုရားပွင့်လို့ပဲကိုယ်တိုင်မြင်လို့ရကြပါအင်းကိုယ်တိုင်မြင်ရပြီလို့ရှင်းဖြင့်ဖြစ်ပြချုပ်တဲ့နိဗ္ဗာန်ကိုအာကာလိကောအခါမနဲ့ကျူးပေးဖို့ဆိုတော့အခါမနဲ့တော့ပါဘူးလို့ပြောရတာနဲ့နာဘာဖြစ်နေတုံးဆိုရယ်ဒီမသုံးပါနဲ့မှန်ပါရရမယ်မှန်ပါနာဘာဖြစ်နေလို့ဗာလိမတုံးဆိုတဲ့မနေ့ကပြောတဲ့ဥဒိစ္စတို့ပုဂ္ဂုစ္စတို့မလာပါစေနဲ့သေသေးချာချာရပါလိမ့်မယ်ဆိုတာဖြင့် အရှင်ကြီးရှင်းကြပါလို့ဥပါလေးတို့သိချင်မှာမှန်ပါပြောရဘူးလားပြောရပါဒါပဲပါဠိတော်တုံးလို့မေးဖို့မလိုပါဘူးဥပါရသုတ်သင်္ကုတ်တို့ပါဠိတော်မှာလာတဲ့တွေ့ရှင်းကြပါလားရှင်းပါဒါဖြင့်အလုံးငယ်ဓမ္မတွေဘုရားပွင့်ပါဗလားပွင့်ပါကိုယ်တိုင်ကဖြစ်တဲ့ကလေးတွေမြင်ပါဘူးအဲဒါဖြင့်ဒုက္ခတော်ဘုရားဓမ္မောဆိုတဲ့ဥစ္စာဘုရားလည်းပွင့်ပြီကိုယ်တိုင်လည်းမြင်ပြီဆိုလို့ရှိရင်ဖြင့် ဘာလေးကြံတုံးကြံပါသေးတယ်ဆိုအဂါရီကောသာမနဲ့နိဗ္ဗာန်လေးရဖို့လေကြံသေးတယ်ဆိုနိဗ္ဗာန်ခါလက်နယ်လို့ဘုရားကဟောလို့ရှင်လည်းမဲတော်တော်ကြာလေဦးမယ်ဟောသလားအခုပဲရမယ်လို့ဟောသလားအခုပဲရမယ်လို့ဟောထားတဲ့ဥစ္စာခင်ဗျားတို့ကဖြစ်ပြကြီးပဲမြင်နေသေးတယ်ဗျာဖြစ်ပြဆုံးနိဗ္ဗာန်ရှိတယ်လို့ဆရာဘုန်းကြီးကလည်းဟောဘုရားကလည်းတေသံဝါသမောသူခေါ်လို့ဟော ဘောဂရဏနဲ့တပြည့်တော့မရောက်တာပါများပြည့်လို့ပါလိမ့်မလို့ဆိုပန္ဒိရှိကောမယင်သေးလို့အက္ခလီကောမလာသေးတာမှန်ပါပါရှင်းမလားရှင်းပါပါမယင်သေးလို့အဲတန်လေးဒီကောမယင်သေးလို့ဆိုတာဖြစ်ပြမြင်ရတာကမယင်ထွားသေးလို့ညမယင်သေးလို့ပါလို့မှတ်လိုက်စမ်းပါမှန်ပါဖြစ်ပြမြင်ရတာရှင်းရရဒါဖြင့်ညင်တာနဲ့ နုဓာဒီဘလောက်ချားမှာတော့လို့မေးတဲ့အခါကျလို့ရှင်းပဲကွာတဲ့ရင့်လာလို့ရှင်းအက္ကာလီကောတာပတ်ပါတယ်ရင့်ရပါပဲသဘောပါအမတန်ဒီနေ့ဒကာဓမ္မတွေထူးထူးခြားခြားကြီးသိရတဲ့နေပဲလို့ဆိုတာပဲဘုရားပွင့်တယ်လေကိုယ်ဝန်းထဲမှာသိရပါဘူး ကိုယ်တိုင်ဉာဏ်ချင်းကြောင့်လေတစ်ထက်သာကြံပါတော့လားလို့လည်းဆုံးဖြတ်ချက်ချဖို့လည်းချိန်ရောက်ပါပြီမှန်ပါမရောက်သေးဘူးလားရောက်ပါမနေ့ဒီကကိုယ်တိုင်မြင်လို့ရှိရင်တစ်ထက်ကပါပါလိမ့်မှန်ပါဩအခါကနဲ့အကျိုးပေးဖို့ဆိုတဲ့ဥစ္စာဒီဘက်ကအခုရှုနေတဲ့ဘက်ကဖြစ်ပျက်ကဖြစ်ပျက်ဘက်ကိုမရှုဘဲနဲ့ဖြစ်ပျက်မရှိတဲ့ပဲလှည့်သွားရင်နေတာကြံတော့မှန်ပါပထမတော့သူ သေချာပြပါမှာတရားဓမ္မတို့ဒီကမဂ္ဂနာဘကခင်ဗျားတို့ခန္ဓာကိုယ်ထဲမှာပရမဘယ်လိုလဲနေတုံးဆိုတော့တဏှိတိကောတုံးကတော့ခြေပိုင်းမှာဝေဒနာရှိတဲ့ပုဂ္ဂိုလ်ပြန်ဝေဒနာလေးဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ပဲဒီခင်ဗျားတို့ရှုတဲ့ညာလေးကလှဲ့သဘောကျတဏှိတိကောတုံးကတော့ဒီမဂ္ဂင်လေးကဘယ်ဘက်ပြလဲအဲတမ္မပဋိတ္တဘောကိုယ်ရင်မြင်နေတဲ့ခန္ဓာကိုယ်ရဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်နဲ့ တရားဓမ္မတွေမြင်နေလိုက်တာတခါတည်းများအပြက်ကလေးကြီးမြင်တခါတည်းဒီအပြက်ကလေးကိုပဲမုန်းစရာလေးမြင်လိုက်တခါတည်းဒီအပြက်ကလေးလေးလေးရှုတာလေးမြင်လိုက်အင်းတော့ဥပဒနာဉာဏ်တွေပဲရှိနေသေးတာပဲဘယ်လိုပဲဉာဏ်တွေအမြင်သာပြောင်းရတယ်ဖြစ်တဲ့ကတော့မရွှေ့သေးပါဘူးမှန်ပါဘာလို့လဲဆိုတော့ဥဒ္ဒသမိတိကိုရှိသေးတယ်တဲ့ကိုယ်တိုင်မြင်တော့မှရှိသေးတယ်မှန်ပါသဘောကျဘာရှိသေးလဲသန္တိတိကောသန္တိတိကောသမ္မာပဋိဒါဘောကိုယ်တိုင်မြင်တော့မဲ့ရှိသေးတယ်ကိုကို ကိုယ်ညာနဲ့ကိုယ်ခန္ဓာမှာဖျားပွင့်ပြီးဒီကရဖျားဟောတဲ့အမြင်လေးတိုင်းမြင်လုံးမရှိသေးတယ်သဘောကျလားဘယ်လိုဟောတဲ့အမြင်ပါလိမ့်ဘုရားဟောတဲ့အမြင်လေးနဲ့မြင်လုံးမရှိသေးတယ်ဘုရားပွင့်နေတော့ရှိသေးတယ်သဘောကျအဲဘုရားပွင့်နေတော့ရှိတော့ကိုဘုရားပွင့်မတဲ့အတိုင်းနဲ့ကိုယ်တိုင်မြင်တဲ့ညာလေးနဲ့ရတော့ရတော့မရှိနေတော့ဒီညာလေးကဒီဘက်လှည့်နေတော့မရှိမှန်ပါနောက်ဒီညာလေးက ဒကာရမတို့ဖြစ်ပြမရှိတဲ့ဘက်ကိုသူလှည့်လိုက်ရင်ပြီးရောဖြစ်ပြမရှိတဲ့ဘက်ကိုဉာဏ်လေးလှည့်လိုက်ရင်ပြီးတာလားအကလည်းကိုပြီးတာလားတပည့်ကြဒါဖြင့်ဒကာရမတို့အော်ဖြစ်ပြကလေးအခုတွေ့နေတယ်ဒါလည်းမတွေ့တဲ့ဒီနေ့ပြီးတော့မှာပါလားဆိုတာတော့မသိကြဘူးသိကြပါဘူးအကလိကောလို့ခေါ်တယ်မဟုတ်တယ်ဟုတ်တယ်ပါဓမ္မတို့ဖြစ်ဖြစ်တွေ့တဲ့ပုဂ္ဂိုလ်ဒီအကလိကောနဲ့နိဒရာဝေဒရာ အဲဖြစ်ဖြစ်တွေ့နေတာကတန်ဋိဋ္ဌိကောကိုမောင်နေရဖြစ်ဖြစ်ကလေးနဲ့ဖြစ်ဖြစ်ကလေးကရှာမတွေ့တော့ပါဘူးရှင်ရမတ်တန်တယ်ပဲလေဒုက္ခသစ္စာအင်းဖြစ်ဒုက္ခပြဒုက္ခပဲလို့จิตဒုက္ခညာနဲ့ဝေဘာလိုက်တဲ့အခါညာနဲ့ဖြစ်ဒုက္ခပြဒုက္ခမှာတော့ဘာမှမရှိတော့ဘူးလို့များချုပ်မဲ့တဲ့ချလိုက်တဲ့အခါကြလိုက်ရှင်ဖြားဆိုဖြစ်ဖြစ်ကလေးကချုပ်ပြီးအတ္တလီကောဆိုတဲ့ဒီနာမှာ နေဝန္ဒဝန္ဒနိဗ္ဗာန်ဆိုတဲ့တရားကြီးကအစားထုတ်ပေါ်တာမှန်ပါပါဒါရင်ဝေးဆိုတာတွေကဝေးပါဘူးအဲဒါပြန်အခုဖြစ်ပြမြင်တဲ့ပုဂ္ဂိုလ်ကသံဒိဋ္ဌိကိုရောက်ပြီမှန်ပါပါဖြစ်ပြမြင်တဲ့ပုဂ္ဂိုလ်ကသံဒိဋ္ဌိကိုရောက်ပါဒါဖြင့်ဒီဖြစ်ပြကလေးကိုညာနဲ့တဲ့နေလို့ရှိရင်ဖြင့်သံဒိဋ္ဌိကိုသိကြပြီမသိကြဘူးလားသိကြပါသိကြတော့ဟောဩကိုယ်တိုင်ဖြင့်မြင်ပါ ကိုယ်ခန္ဓာအကြောင်းကိုယ်ကိုယ်တိုင်းမြင်ဖို့ဆိုတာလေးရတော့ပြင်ဆုံးဖြတ်ချက်မကြသေးဘူးလားကြပါပါအဲအရင်ဘုရားဟောတော်မူတာကသက္ကတော်ဘုရားဒါရမောကိုကိုလှုပ်လိုက်နော်ကိုလှုပ်လိုက်တဲ့အခါကျတော့ကိုယ်သဏ္ဍာန်ဘုရားပွင့်ဘုရားပွင့်တဲ့အတိုင်းကိုယ်ကကြည့်လိုက်တဲ့အခါကျလို့ရှိရင်ဖြင့်ကိုယ်တိုင်းကိုမြင်လာမမြင်လာဘူးမြင်ပါဘူးအဲဘုရားပွင့်တာတဏ္ဍာမကိုယ်တိုင်းမြင်တာကမြင်ပါဘူးကောင်းပြီဒါလေးတဏ္ဍာမအခုဒီဃာရမတွေမြင်ကြပါပြီ သုံးနာမှာကလေးတွေကားလို့ရှင်အခါလင့်တယ်မလင့်ဘူးလို့ဟောပါရဲ့အခါမလင့်ဘူးလို့ဟောလိုက်သံဒိဋ္ဌိကောပြီးရင်အကာလီကောကတော့ကွာတဲ့ဒါလေးကိုယ်တိုင်ဖြစ်တဲ့ကလေးတွေမြင်လို့ဟောဒီညာလေးရင့်လို့ရှင်းဖြင့်ရင့်တာကသစ္စာသိတဲ့ကြိုက်တစ်ချိန်ကြတော့ရင့်မှန်ပါသဘောကျဘယ်ချိန်ရင့်တော့သစ္စာရင့်တယ်ဖြစ်တဲ့ကိုမြင်တဲ့ညာ အရင်ဆုံးပဲအချိန်ရောက်မှာပါလိမ့်မလို့လို့မေးတော့အော်ဖြစ်တယ်လေဒုက္ခပဲပြက်တာဒုက္ခမဟုတ်ပါဥပ္ပဇ္ဇမာနဥပ္ပဇ္ဇိဒုက္ခနိဥပ္ပဇ္ဇမာနနိဥပ္ပဇ္ဇိဒုက္ခပြည့်ဒုက္ခချုပ်နေတာပါလားလို့ခင်ဗျားတို့ညာနဲ့တက်လာလို့ရှင်းဖြင့်အကာလီကောလာပြီလို့အောင်မယ်မှန်ပါတပည့်ကြပါဗျာ။ဒါဖြင့် ဖြစ်ပြမရင်ဖြင့်ဖြစ်ပြရင့်အောင်လုပ်ပါမှန်ပါဘယ်လိုညာပြောင်းလာမှရင့်မလဲဆိုရလဲဆရာဘုန်းကြီးကရှင်းရှင်းပြလိုက်ပါလေမှန်ပါဩဖြစ်တာလည်းဒုက္ခပဲပြတ်တာလည်းဒုက္ခပဲကိုယ်တဏ္ဍာမှာဒုက္ခဒီဒုက္ခမှာတော့ဘာမှမရှိဘူးဆိုလို့တဲ့ညာရောက်လာတော့ဟောဒီညာကျွနေတဲ့ညာဒီဖြစ်တာလည်းဒုက္ခပဲပြတ်တာလည်းဒုက္ခပဲလို့ဒီညာထဲမှာရှင်းရှင်းလင်းလင်းပေါ်လာလို့ရှိရင်ဖြင့်ဒကာဓမ္မတို့ ဒီတန်ဋိဋ္ဌိကောဆိုတဲ့ကိုယ်တိုင်မြင်တဲ့ညာအရင်အရင်ဆုံးကိုပေါ့ဘယ်လိုမှတ်ကြမလဲအရင်ဆုံးပါညာအရင်ဆုံးပြီသဘောကျအဲညာအရင်ဆုံးပြီလို့ရှိရင်ဖြင့်ခဏကပြောခဲ့တယ်ဖြစ်ဒုက္ခပြဒုက္ခမောင်းနေဘာဖြစ်သွားမှတင်ချုပ်သွားမယ်ချုပ်သွားရင်ဘယ်လိုပေါ်တာအာကာရီကောဆိုတဲ့နိဗ္ဗာန်ဖြစ်ဖြစ်ချုပ်တဲ့နေရာမှာပဲဟောဒီယောဂီပုဂ္ဂိုလ်ကမြင်ပါပြီ ဒီယောဂီပုဂ္ဂိုလ်မှာလည်းမက်ကင်၈ပါးရတော့ကြောင့်သောတာပန်တည်ပါဘောလို့မှတ်လိုက်ပါမတည်သေးဘူးလားသောတာပန်တည်ပြီလို့မှတ်လိုက်ပါဘာကြောင့်လဲဆိုတော့အက္ကလိကောသူရောက်သွားပြီအခါမနဲ့အကျိုးပေးပလိုက်ပြီဒကာရနိဗ္ဗာန်တည်ဟူသောအကျိုးတရားကိုဒကာရမတွေကလိုချင်လိုက်တာဟောညာအောင်မှာကိုရောက်တာမှန်ပါဘုရားရောက်လာညာအောင်ရောက်လာညာအောင်ရောက်လာတဲ့အတွက်ဩအကျိုးပေးနေတယ် ဆန်းကျယ်လိုက်တဲ့ဖြစ်ခြင်းငကိုယ်တော်ကဒုက္ခတွေရောက်နေတာအခုတော့ပြန်ဒုက္ခကြီးညာအောက်ရောက်လာတဲ့ဆိုတဲ့ကွာဒီတဲ့အကျိုးပေးကောင်းရှိသေးရဲ့မရှိပါဘူးတရားဓမ္မတို့ဒီနေ့တရားမှာဖြင့်ဘုန်းကြီးဒီအမတန်တရားဓမ္မတွေဟာပါဠိတော်နဲ့လည်းကြိုက်အောင်ခမည်းတော်ရဲ့စိတ်ထဲမှာလည်းပါရမီရင့်တယ်မရင့်တယ်ဆိုတာလည်းသိချသွားအောင်မှန်ပါပြောတဲ့နေ့ပဲ သိကြခြင်းကြောင့်လည်းခྱི་ပေါက်ပါလိမ့်မယ်စိတ်နောက်ဆုတ်တဲ့ဥစ္စာမလာပါနဲ့ဆိုတာကိုလည်းကန့်ကွက်တဲ့သဘောပါပဲမှန်ပါသဘောကျပါလားဒါဖြင့်ဒကာရမတို့ဖြစ်ပြမြင်တန်ဋိဋ္ဌိကိုမှန်ပါတန်ဋိဋ္ဌိကိုဖြစ်ပြဖြစ်ပြမြင်ဒါတန်ဋိဋ္ဌိကိုဆိုတော့ဆိုတာလည်းအမှန်မှန်ပါတယ်အဲ့ဒီဖြစ်ပြမြင်တဲ့ညာဘယ်အချိန်ကြလို့ရှိရင်ဖြင့်ဒီတန်ဋိဋ္ဌိကိုဆိုတဲ့ညာဟာမောင်နိုင်ရမှာမလဲလို့ဆရာသား ဒုက္ခပြဒုက္ခဒါဖြစ်ရတာလည်းဒုက္ခပြရတာလည်းဒုက္ခပဲလို့သာယောဂီပုဂ္ဂိုလ်ရဲ့ဉာဏ်ထဲမှာဩဉာဏ်ပြောင်းပြီးဒီကာလသိသိချာချာဒုက္ခသစ္စာမှတော့ဘာမှမရှိပါဘူးဖြစ်တာကြည့်လိုက်လဲအဲသိမလို့ဖြစ်တာပြတ်မလို့ဖြစ်တာပြတ်တာကြည့်လိုက်ကြတခါကြတယ်လို့ရှင်သိဖို့ဝင်တာနော်မှန်ပါဘူးဒါဖြင့်သိမရဲ့သိတာရဲ့နှစ်ခုသာရှိပါလားမှန်ပါဘူး ဖြစ်တာကသေမှာပြတ်သွားတာကသေပါဘူးအဲသေမောင်းနဲ့သေတာနှစ်ခုရှိတော့ဒီဒုက္ခတဲ့အကြီးများရှိသေးမရှိပါဘူးအဲ့ဒီလိုညံလိုက်လို့ရှင်တန်ဋိတိကောမှာညာအရင်ဆုံးတော့မှတ်ပါမှန်ပါသဘောပါရပါပါတန်ဋိတိကညာရင်တော့ဘလို့ကြောင်ရင်တယ်ဆိုတော့သိကြပါလားသိကြပါအဲ့ဒါအဲ့ဒီကဲဆိုရင်လာလို့ရှင်ဖြင့်မလျှော့နိုင်တော့ဒကာဓမ္မတို့ထုတ်တော့မလို့မှတ်မှန်ပါဖြစ်ပြထုတ်တော့မလို့မှတ် ပေါ်တာဒုက္ခသစ္စာတွေပဲပြေမရောတဲ့ဒုက္ခသစ္စာပဲဘာမှမရောတဲ့ဒုက္ခသစ္စာဒုက္ခမြင်မှမသားတဲ့ဒုက္ခသစ္စာပဲရှင်းမလားရှင်းပါဘူးအဲ့ဒီကဲတော့ညာထဲမှာဒကာဓမ္မတွေရှင်းလာလို့ရှင်းတယ်စိုက်တိုင်းရှူလိုက်ဖြတ်ဆုထုတ်ထုတ်သွားတော့ဒီညာလေးကဘယ်များသူသွားပါလိမ့်မလို့လို့ဆိုတော့ဩတော့ငါဒုက္ခမရှိတော့ပါလားပဲလှဲ့မှန်ပါဒီညာလေးပဲပဲလှဲ့တော့ဒုက္ခမရှိတော့ပါဘူးအဲဒုက္ခမရှိတာက အဖြစ်လည်းမတွေ့လို့အပြည့်လည်းမတွေ့လို့ဒုက္ခမရှိတာဘူးမှန်ပါဒါကြောင့်ဖြစ်ပြန်မရှိတာဒီတေတံကိုဖြစ်ပြန်ပါတဲ့ဥပါဒမမရှိခြင်းဒီသူခေါ်နိဗ္ဗာန်ပဲဆိုတော့နိဗ္ဗာန်ပေါ်လာမှန်ပါဘာပေါ်လာနိဗ္ဗာန်ပေါ်လာနိဗ္ဗာန်ပေါ်လာတယ်ဆိုတာသိကြလားသိကြပါဘူးခိုင်းဒါဖြင့်ဒကာရမတို့ဘုရားပွင့်တာလေခမရတို့သိပါပြီမှန်ပါဟုတ်လားဘုရားပွင့်တဲ့အတိုင်း ကိုယ်တဏ္ဍာမှာကြည့်လိုက်တော့လေကိုယ့်ဟာကိုယ်ဖျားပွင့်တယ်လို့သုံးပြချက်ချနိုင်ဖို့လေဖြစ်ပြမြင်တဲ့သုံးပြချက်ချရတယ်မှန်ပါဟောတို့တဏ္ဍာမှာဖျားကတရားကဟောနေတယ်တရားတိုင်းမြင်လို့ရှိရင်သဏ္ဍိတိကိုဖြစ်မှန်ပါသဘောကျတရားနာလို့နားလည်လို့ရှိရင်ဖျားပွင့်ပြီမှန်ပါကိုယ်တိုင်မြင်လို့ရှိရင်သဏ္ဍိတိကိုဖြစ်ပြီမှန်ပါဒီဥစ္စာကိုသဏ္ဍိတိကိုယဉ်လို့ဖြစ်ပြဒုက္ခလို့သန္တိတိကောဆိုတဲ့ခေါင်းကမဲ့ခင်က ရင့်လာပြီးကာလဖြစ်ဒုက္ခပြဒုက္ခမှာတပါခန္ဓာကိုယ်ထဲမှာဘာမှမရှိပါကလားလို့သုံးပြချက်ချလိုက်ရင်ဒါအရင်တန်းကုန်ဝိပဿနာညာအရင်တန်းကုန်သဘောကျအဲ့ဒီအရင်တန်းကုန်လို့ရှိရင်ဒကာဓမ္မတို့သေတံဘာဝမောတုခေါ်ဆိုတဲ့ဖြစ်ပြဟာရှိသေးရဲ့ရှိပါဘူးသေတံတို့ဖြစ်ပြနေပါတယ်ဥပါဒမောမရှိခြင်းသည်သူကောအကာလီကောပဲချက်ချင်းကျုပ်ပေးချတယ်မှန်ပါ အငယ်ကြံများပါကြ။ခိုင်းတာဖြင့်တရားဓမ္မတို့ပြုစာအလုတ်တရားမှာဖြင့်အစိစဆုံးပဲလို့သာမှတ်ပါ။မှန်ပါ။ဘယ်ညာဘယ်ညာတော့မဆုံးနဲ့ဒီညာရောက်မှပြီးပါ။မှန်ပါ။ဖြစ်ဒုက္ခပြဒုက္ခလို့ဆုံးပြချက်ချတဲ့ညာရောက်မှပြီးပါ။မှန်ပါ။ကျင့်တတ်ပါလား။မှန်ပါ။ကောင်းပြီဒါဖြင့်ဘုရားမပွင့်လည်းရှိတယ်တရားပဲတရားပါလေသင်္ခါရတရားဘာပဲသင်္ခါရအိဋ္ဌရုပ်ပါဘုရားမပွင့်လည်းရှိတယ်တရား အဲသဗ္ဗေသင်္ခါရဒုက္ခဒါဘုရားမပွင့်လည်းရှိတာမှန်ပါသဗ္ဗေဓမ္မအနတ္တဘုရားမပွင့်လည်းရှိတာသဘောကျဘုရားပွင့်လည်းရှိတယ်တရားပြောစမ်းပါဆိုတော့သဗ္ဗေသင်္ခါရဒုက္ခသဗ္ဗေသင်္ခါရဒုက္ခသဗ္ဗေသင်္ခါရဒုက္ခကောင်းပြီဒါဘုရားပွင့်လည်းရှိတာပဲဘုရားပွင့်လည်းရှိတာပဲရှိပင်ရှိညာဆိုတော့မသိတဲ့ပုဂ္ဂိုလ်မှမပွင့်မှန်ပါ ရှိပြန်ရှိညာတော့လေမရှိတဲ့ပုဂ္ဂိုလ်မှာမပွင့်ပါမရှိတဲ့ပုဂ္ဂိုလ်မှာမပွင့်ပါရှိရတယ်မသိတဲ့ပုဂ္ဂိုလ်မှာမပွင့်ပါမပွင့်ဘူးဆိုတော့ဖြစ်တဲ့မြင်တဲ့ပုဂ္ဂိုလ်များဘယ်လိုဆုံးဖြတ်ရချပါ့မလဲဘုရားပွင့်ပါဘုရားပွင့်ပြီဆိုတာမသိကြဘူးလားသိကြပါအဲဒါဖြင့်ဘုရားပွင့်တော့သူ့မှာဘယ်ချိုးရကြုံလို့မေးလိမ့်ပြော။အော်ဘုရားကပွင့်လိုက်တော့ဘုရားဟောတဲ့အတိုင်းဘုရားကပါဇက်နဲ့ပြောတယ်ကိုကကိုယ်တိုင်မြင်တယ်ဆိုတော့သံဃိတိကိုတက်တယ် မှန်ပါဘုရားဟောတာကဘုရားကသဗ္ဗသင်္ကာရအိဋ္ဌသဗ္ဗသင်္ကာရဒုက္ခသဗ္ဗေဓမ္မအနတ္တလို့ဘုရားဟောလိုက်တယ်ဒါကဘုရားဒကာရမတွေတဏ္ဍမှာကြားရတယ်ဘုရားပွင့်လာတယ်တရားပေါ့ဗျာမှန်ပါတို့တော့လေဒကာရမတွေကကိုယ်တိုင်မမြင်ရသေးလို့ရှိရင်ဖြင့်တဲ့ဒကာရမတို့သပညာစကားမရှိသေးတဲ့ပညာစကားမရောက်သေးဘူးမှန်ပါကဲဖြစ်တဲ့ကလေးတွေကိုယ်တိုင်မြင်လာပြီဆိုတော့ဘာဖြစ်လဲ ဗန္ဓိတိကောကိုယ်တိုင်မြင်လားဗန္ဓိတိကောဟာဩဗန္ဓိတိကောကိုယ်တိုင်မြင်တယ်ဟောဒီရှုတဲ့ညာနဲ့ဟောဒီကိုယ်ခန္ဓာတွေကဖြစ်ဖြစ်ကလေးကိုယ်တိုင်မြင်တယ်မှန်ပါသဘောကျဗန္ဓိတိကောဤစွန့်ရည်တတ္တိဒီဘယ်ကြောင့်ဗန္ဓိတိကောလောက်ရမှာတော့လို့မေးတော့ဖြစ်ပြက်ကိုဖြစ်ဒုက္ခပြက်ဒုက္ခကြမြင်ခဲ့ပြီရှိသောဗန္ဓိတိကညာဆုံးပါလေ ဟုတ်ပါသဘောကျဒီပြကိုပြစ်တာလည်းဒုက္ခပဲပြစ်တာလည်းဒုက္ခပဲလို့သုံးတဲ့ချက်ချတဲ့ဥပဒနာညာအပြင်တန်ဋိဋ္ဌိကညာမှာအဆုံးပါဘူးကိုယ်တိုင်မြင်တဲ့ညာအဆုံးပဲအဆုံးလို့ရှိရင်ဖြင့်အဲ့ဒီညာဆုံးလို့ရှိရင်ဒကာဓမ္မတို့အကလိကောအခါမနဲ့ချုပ်ပြမဲ့နိဗ္ဗာန်ဟာဖြစ်ပြလဲချုပ်ပါရောပေါ်လဲပေါ်တာအာငယ်ပြပါရလားဒါဖြင့်ဒီနေ့ညပို့ကြိုးစားမပေါ့ရင်ဘုန်းကြီးဆို ဒကာဓမ္မတွေသေချာကြဒီတိုင်းမှကြိုးစားမရတဲ့ပုဂ္ဂိုလ်ရှိမှမဟုတ်ပါဘူးဘာကြောင့်တော့ဘုရားဘုရားကဖြစ်ပျက်ကုန်မြင်တဲ့ပုဂ္ဂိုလ်ပွင့်ပြီလို့ဟောထားတာကိုဘုရားကိုယ်တိုင်ကဟောလို့ခွန်ကြီးရဲ့တင်းနေပြောတာပါအဲ့ဒီတော့တော့ခုနကဓမ္မတွေသိတဲ့အတိုင်းယန္တုကပြောခဲ့အဲဘောရိယာကကုမာရမင်းသားဟောလိုက်တာကကွာတယ်ဒီလိုဆရာကောင်းသမားကောင်းနဲ့ကျုံးလို့ရှိခဲ့လို့ရှင်းဖြင့် မနဲ့အာထုံညံ့နေရတယ်ညံ့နေအာထုံမနဲ့ရတယ်မပြောဘူးပြောပါဘူးဖះပွင့်တဲ့ပုဂ္ဂိုလ်ရတယ်ပြောတယ်သဘောကျလားပြောပါဘူးတတ္တကံနာယကံသဘာမာနောတတ္တကံသုံးပါတတ်သောနာယကံပြောဆိုခြင်း၌အလွန်ကျင်လည်သောပုဂ္ဂိုလ်လဘမာနောရသည်ရှိတော်သုံးပါတတ်တဲ့ကောင်းမွန်ပုဂ္ဂိုလ်ရခဲ့သည်ရှိတော်တာယာနုလေတာယာနုသိထောတယ် ညနေကသင်ဟောလိုက်စမ်းပါကွာပါတော်ဝိသေသံကဲပါတော်ဝိသေသံတပတ်ပါတော်နန်တဲ့ခါနဲ့ဝိသေသံခနဲ့အက္ခလိကောဆိုတဲ့နိဗ္ဗာန်ကိုတပတ်ကြီးရပါသဘောကျလားဘုရားကိုယ်တိုင်ကလည်းဟောလို့ဘုန်းကြီးကတာဝန်ခံရတာပါဆိုတာအခုပြောတာကပါဏာတပါဠိခနဲ့ကဥစ္စာအင်္ဂုတ္တပါဠိသဘောကျအဲ့ဒါတဆူလေးဟောထားတာဖြစ်သောကြောင့်ကြည့်ပြီးပြောလိုက်တဲ့အတွက် ဘုရားပွင့်တာကိုအင်္ဂုတ္တကပွင့်တပည့်ကြပွင့်မပွင့်ခန္ဓာနဲ့ချိန်ကြီးဖြစ်ပြမြင်တဲ့ပုဂ္ဂိုလ်ပွင့်ဖို့ဘုရားမဟုတ်ဘူးလားဟုတ်ပါဘူးအဲ့တော့ကိုယ်ကံနာမလဲဘူးဆရာသမားကဖြစ်ပြတွေဟောပြီးတကလာထားတာကိုယ်ကံနာလည်းမြင်ရမယ်ဆိုလို့ရှိရင်ညနေအထုံမနဲ့ရပါတယ်လို့ဗောဓိယဇကုမာရမင်းသားဘုရားသေချာဟောမှန်ပါမနဲ့အထုံညနေရတယ်လို့မဟောလားဟုတ်ပါဘူးအဲ့ဒီကတော့ဟောတော့တရားဓမ္မတွေက အော်သူတို့ကဥပဒေတွေကိုဖေဟာအမှန်တန်ထက်တဲ့ပုံကိုယ်တွေကိုလို့ဒီလိုမဆိုလိုက်ပါနဲ့တဲ့အဆုံးမကောင်းတဲ့ပုံကိုယ်ရှိလို့ရှိရင်ရတာပါပဲဆိုတာကိုသဘောကျပြအဲ့တော့ဥပဒေမျိုးတွေပါလေဝေဘာမိတိကာရမနေပါနဲ့တော့ဖြစ်ပြမြင်ကြတဲ့ဘုရားပွင့်လို့ရပါပြီလို့ဆုံးဖြတ်ချက်ချပါဒီထဲမှာတရားဓမ္မတွေကိုမေတ္တာဖို့တားဆိုတဲ့သာယသမီးရှိပါရဲ့ကိစ္စလေးသာဒီကြားဝမခံနဲ့တန်ဋိဒီကိုရင့်နေတာ ကြိုးစားပြီးဒီကလာနေလို့ရှိရင်ဖြင့်အဂါရီကောဟာမောင်နိုင်ဝေးတယ်ပြောတာလားနီးတယ်ပြောတာနီးတယ်အခါမလဲကွာသန္တိကအဆုံးမှာအဂါရီကရှိတယ်မှန်ပါသဘောကျဒါရင်ဓမ္မတို့ဘာမှအငဲ့ရမရှိဘူးပေါ့ဗျာမရှိပါဘူးခိုင်းတာဖြင့်ဓမ္မတွေတဲ့ကြိုးစားမဲ့နီးကိုဖြင့်သေသေးချာချာယနေ့ပိုင်ပိုင်နိုင်နိုင်ပဲပြောတာမှန်ပါသဘောကျအဲ့တော့မနေ့ကရင်ဟုတ်တော်မှာလာခဲ့ ၆ချက်ကလေးနည်းနည်းနားထောင်လိုက်ပါတဲ့နေဝေဒီကသုတ်ဝေဒနာကိုသူက၆ချက်ဝေဒနာများနေနော်ဟုတ်ပါဝေဒနာသိမှုတင့်နံပါဝေဒနာဖြစ်ကြောင်းသိမှုနှစ်နံပါဝေဒနာထူးခြားပုံသိမှုသုံးနံပါဝေဒနာရိအကျိုးပေးသိမှုလေးနံပါဝေဒနာရိချုပ်ရဌာနသိမှုငါးနံပါဝေဒနာရိချုပ်ရအကျင့်ကို၆ဆောင်းနံပါတဲ့မှု၆နံပါသဘောကျအဲ့ဒါဓမ္မတွေ ခန္ဓာကိုယ်ထဲမှာဝေဒနာပေါ်တာသိအောင်လုပ်လို့ရမှာမှန်ပါဘူးချမ်းသာတာလေးပေါ်လာရင်ခုမှကျုပ်စိတ်ချမ်းသာသွားတယ်ဆိုတော့ပါပါလေကြားတာကျုပ်ကမချမ်းသာပါဘူးဒုက္ခအော်ကျုပ်ကြားရုံရှိတာပါပဲဆိုတော့ဥပေက္ခဝေဝေနာဒီသုံးမျိုးပဲရှိတယ်ကွာဒကာဓမ္မတို့ကြားတာစိတ်ချမ်းသာရင်ဒုက္ခကြားရတဲ့ထိတ်ကနေသွားတာပဲဒုက္ခ ကြားတော့ကြားလိုက်တာပါပဲသတိဘယ်လိုရလဲတော့ခကြီးမဆိုင်လိုက်ပါဘူးဆိုတော့ဥပ္ပိသအဲအဲ့ဒီလာတိုင်းလာတိုင်းထိတ်ကနေဆိုရင်လည်းထိတ်ကနေထိတ်ကနေဟာဟောဒုက္ခဝင်တာလို့သိပြီတော့မှန်ပါဟုတ်ကလားကြားရနားချမ်းသာလိုက်တာဆိုရင်ဒုက္ခဝင်တာကြားတော့ကြားလိုက်တာပဲအဓိပ္ပာယ်တော့ကျုပ်မစမ်းစားပါဘူးဆိုတော့ဥပ္ပိသဒါပဲရှိတယ်ကွာဝေဒနာ၃မျိုးဒါပဲရှိသဘောကျဝေဒနာ၃မျိုးပဲရှိတယ်ဒါသိပြီနော်တဲ့ဝေဒနာဖြစ်ကြောင်းသိရမယ်တဲ့မောင်နေရ ဟောတာပြည့်စရာဝေဒနာလို့ဘုရားဟောထားတယ်ဆိုဘာမှတန်ရမရှိနဲ့မှန်ပါမထိပဲနဲ့ဝေဒနာပေါ်ပါမပေါ်ပါမယုံလို့ရှိရင်လက်တစ်ခုကိုနေနေလည်းမထိနဲ့ခန္ဓာကိုယ်ထဲမှာပူဆိုတဲ့ဝေဒနာမပေါ်ဘူးမပေါ်ပါဘူးနေနေလည်းမထိနဲ့မောင်းနေအေးဆိုတဲ့ဝေဒနာမပေါ်ပါဘူးဟောတာပြန်ထိတာကဖတ်တာပေါ်တာကဝေဒနာဆိုတော့အော်ဖတ်တာကြောင့်ဝေဒနာဖြစ်တာမှန်ပါရှင်းမလားရှင်းပါဖတ်တာကြောင့်ဝေဒနာဖြစ်ပါအဲဒါပြန် ပတ္တကဝေနာဖြစ်ကြောင်းဆိုတာသိသွားပြီထိုးသွင်းသိသိသွားပြီမှန်ပါသိသွားတော့သုံးနာဘက်ကိုယနေ့ဆက်ဟောရမယ်သုံးနာဘက်ကဘာလို့ဆိုတော့ဝေနာလေးထူးခြားဖို့ကိုသိပါဦးမှန်ပါဝေနာလေးထူးခြားဖို့ကိုသိပါအောင်ဆိုတော့ဝေနာထူးတယ်ဆိုတော့ဝေနာများတယ်ပြောတာပါလေမှန်ပါတခါကလေးကြတော့စားကောင်းတဲ့ဒုက္ခဝေဒနာဒါကတော့စားကောင်းတဲ့ဒုက္ခဝေဒနာဆိုတော့ဒကာဓမ္မတို့သုံးခက်ဘဘောဇင်နဲ့မဆက်ဘူးလား သတ်ပါတယ်အဲ့ဒါကတော့ဒုက္ခဝေဒနာတစ်မျိုးပဲလို့ဆိုနိုင်ဘူးဆိုနိုင်ပါဒီနည်းဖြင့်တရားအထုတ်ရတာကောင်းလိုက်တာဆိုတော့ခက်ဘောဘောဇနာစက်သေးရသတ်ပါအဲ့ဒါကနိရမိတ်တဒုက္ခဝေဒနော်ဒါဖြင့်ခဲဘောဘောဇနာစက်တဲ့ကောင်းလုံးလေးရခဲဘောဘောဇနာစက်သဘောကျကျခဲဘောဘောဇနာမစက်ဘဲနဲ့ဘုရားရှိခိုးလို့ကောင်းတရားနာလို့ကောင်းဆိုတာလေးကတော့ခဲဘောဘောဇနာမစက်သောကြောင့်နိရမိတ်တဒုက္ခဝေဒသဘောကျကျအညာသာမိတ်တာ ခဲဘောဘောဇနာဆိုင်ပါမိတ်တာခဲဘောဘောဇနာမဆက်ဘဲနဲ့တရားထုတ်တရားနာလို့ကောင်းတဲ့ဝေဒနာလေးရောမပေါ်ဘူးအဲ့ဒါနိရမိတ်တာဝေဒနာလို့ဆိုဒုက္ခနှမျိုးဒုက္ခပါတဲ့ဒုနည်းတွေပဲတဲ့ငရုတ်တိစားမိလို့စက်တဲ့ဘုန်းနဲ့ပါပူသွားတယ်ဆိုတာမျိုးကြတော့ခဲဘောဘောဇနာဆက်ပြီးဒုက္ခဝေဒနာပေါ်မှန်ပါတပည့်ကြအာငရုတ်တိစားတဲ့စားရရလိုက်မှာပဲသက်သာသွားတော့တယ်လို့ဆိုတော့ဒကာဓမ္မတို့ ဆယ်အဲ့ဒါလည်းအမိတ်ကလည်းစနေသောကြောင့်ဒါမိတ်ဒုက္ခဝေဒနာဒုက္ခဝေဒနာပဲလို့မှတ်လိုက်ပါမှန်ပါသဘောကျလားတရားထုတ်ရတာမရနိုင်တဲ့ကျုပ်ဒီနေ့တော့ပြင်တော်တော်လေးစိတ်ထဲမှာခလုခလုဖြစ်တယ်တရားအထုတ်တာဒီနေ့မမြင်မထင်တာနဲ့ခလုခလုရှိတယ်မလားဘူးလားမှန်ပါအဲ့ဒါကြတော့ကိုယ်ကအမိတ်မပါပါဘူးတရားနဲ့ပတ်သက်နေလို့နိရမိတ်ဒုက္ခဝေဒနာအမိတ်ကင်းမကင်းဘူးလားကင်းပါ ကဲဥပ္ပခါမှာလည်းထိုးသူပဲတဲ့အဲဒီဒီဆုံးခက်ဘဘောဇင်စရှိသူတို့နဲ့စပ်ပြီးကြတာမြင်ကမြမတ္တဆိုတော့ဒါဥပ္ပခါပေါ်တယ်နော်အဲအမိဒ္ဒနဲ့စပ်နေတာအမိဒ္ဒနဲ့မစပ်ဖ ೇನೆ ခင်ဗျားတို့ကျုပ်ဖြင့်ဒီနေ့ဖြစ်တဲ့ကလေးတွေရွှေ့တာအဲကြောက်လည်းမကြောက်ဘူးလမ်းလည်းမလန့်ဘူးအဲဒီတိုင်းမမြင်မြဲတိုင်းလည်းမြင်နေတာပဲဆိုတော့နိရမိတ္တဥပ္ပခါပေါ် သဘောကျအဲ့တော့ဝေဒနာဘယ်မျိုးရှိသွား6မျိုးသဘောကျအဲ့ဒီလို6မျိုးလေးသိထားလိုက်တော့ဩငါးပါးယုံကာမဂုဏ်နဲ့ဆက်တာဒုက္ခငါးပါးယုံကာမဂုဏ်နဲ့မဆက်တဲ့ဒုက္ခနှမျိုးပေါ့ဒုက္ခရောနှမျိုးဥပ္ပခါရောနှမျိုးအဲ့ဒီလိုမှတ်တော့ဩဝေဒနာ6မျိုးရှိတယ်မှတ်ထားတယ်မှန်ပါဘာကြကောင်းပြီဒါဖြင့်ဝေဒနာရိတ်ထူးကြအောင်ဝေဒနာရိတ်အကျိုးဝေး လေးလာမှသိရအောင်ပဲဆိုတော့ဒကာဓမ္မတို့ဒီဝေဒနာလေးတွေတခါတလေကြတော့စိတ်ချမ်းသာတဲ့ဝေဒနာလေးဝန်းထဲမှာပေါ်လာတဲ့ခါကမရှိဘူးလားရှိပါဘူးရှိတဲ့ခါကျတော့နောက်ပြီးတဲ့ချမ်းသာအောင်ကုသိုလ်လေးတော့လုံးပါပဲဟောဝေဒနာကြောင့်ဖြစ်တဲ့ကုမှန်ပါဝေဒနာကအကြောင်းပြုကျင်တဲ့ကုသိုလ်ကပြုပါစိတ်ကလေးဆင်းရဲတာနဲ့ပဲဆင်းရဲခြင်းမှကြောက်အောင်တော့ဖြင့်ကြရေရလေးရှင်ပြီးဒီကကဒီသက်စိတ်ပန်းသက်စိတ်လေးလုံးဝပဲမလာဘူး အဲဒီတော့ကြတော့လေတဲ့သူ့ကြောင့်ပဲတဲ့ကုသိုလ်တော့မဖြစ်ဘူးလားဖြစ်ပါဘူးအင်းဓမ္မစိတ်ချမ်းသာတယ်ဆိုတဲ့ကုသိုလ်နော်မှန်ပါအဲ့တော့ဓမ္မဒီဝေဒနာကြောင့်ပဲတဲ့ဘုံဘဝကိုရောက်စေတတ်တဲ့ကုသိုလ်လည်းဖြစ်တတ်တယ်ကွာဒီဝေဒနာကြောင့်ဘုံဘဝကိုရောက်စေတတ်တဲ့အကုသိုလ်ကိုဖြစ်တတ်ပါအဲ့ဒါဝေဒနာကြောင့်ကုသိုလ်အကုသိုလ်ဘာဖြစ်လဲဟုတ်ကဲ့လား ဒီဘဝကောင်းကောင်းလေးကိုစားမိတယ်နဲ့ကောင်းကောင်းလေးလှူမယ်ဆိုတော့ကောင်းကောင်းလေးလှူတဲ့ကုသိုလ်မလားဘူးလားပါဘူးအဲကဲဘယ်လိုနေနေဒကာဓမ္မတို့မတရားဖြစ်မယ်ပေးလိုက်မယ်ကမ်းလိုက်မယ်ကစားရင်စားမစားခြင်းနေဆိုတဲ့ဒါနာမျိုးကြတယ်လေဒေါသနဲ့ခြံနဲ့အကုသိုလ်မျိုးကမရှိဘူးလားရှိပါဘူးအဲ့ဒါကြတော့ဒီဝေဒနာနဲ့ပတ်သက်ပြီးဒီကလာအကုသိုလ်မဖြစ်ဘူးလားဖြစ်ပါဘူးအဲ့ဒါကြောင့်ဝေဒနာနဲ့ပတ်သက်ပြီးဒီကလာထိုးထိုးဘဝရောက်စေတဲ့ကုသိုလ်အကုသိုလ်လည်းလုတ်တက်ကြပါလေ မှန်ပါသဘောကျဒါဖြင့်ဘယ်နဲ့ဆိုကြပါဦးနော်ဆိုတော့ဝေဒနာအကြောင်းခုသွားခုသွားဘယ်နဲ့နေရှင်းမလားရှင်းပါဒါဖြင့်ဒီဝေဒနာတို့ချုပ်ရချုပ်ရဌာနဟာလည်းဘယ်သူပါလဲငရုံလို့မေးပါနိဗ္ဗာန်မှန်ပါချုပ်အောင်ပဲလို့ကျင့်ကြမလဲလို့မေးလို့ရှိရင်မဂ္ဂင်ဖြစ်ပါလို့ပါချုပ်အောင်ပဲလို့ကျင့်ကြမဂ္ဂင်ဖြစ်ပါလို့သဘောကျချုပ်အောင်ကျင့်လို့ရှိရင်ဝေဒနာတွေဖြစ်ဖြစ်ဘယ်ဝေဒနာဖြစ်ဖြစ် ဖြစ်ပြမြင်လို့ရှိရင်ဖြင့်ခေါင်းကပြောခဲ့တဲ့တရားပြန်သိမ့်လိုက်ဘုရားပွင့်လို့တန်ဋိဋ္ဌိကကိုယ်တိုင်ရောက်ပါပြီဘုရားလည်းပွင့်ပါပြီဘုရားပွင့်တဲ့တရားလည်းကိုယ်ဝင်ထဲမှာရောက်ပါဖြစ်ပြမြင်လို့ရှိရင်လေသဘောကျဖြစ်ပြမြင်လို့ရှိရင်မကင်ငါးပါးမရောက်သေးဘူးလားအဲတရားဓမ္မတွေကဒီဝေဒနာတွေပဲလျှောက်ပြီးလိုက်သွားတဲ့အခါကျဝေဒနာမတွေ့တော့ပါဘူးဖြစ်တာနဲ့ပြတ်တာပဲဖြစ်တာလည်းဒုက္ခပဲပြတ်တာလည်းဒုက္ခပဲလို့ဆုံးလိုက်တဲ့ချရလို့ရှင်းဖြင့် ဒီဒုက္ခဒုက္ခသစ္စာအာမလို့ခြင်းနဲ့သမုဒိယသစ္စာကဝေဒနာနိရောဓမို့တဏှာနိရောဓဆိုတဲ့မဉ္ဇဏ်ကလည်းမပေါ်ဘူးလားပေါ်ပါဘူးမဂ္ဂင်7ပါးပေါ်လာမဂ္ဂင်7ပါးပေါ်လာလို့ရှိရင်ဖြင့်ဒကာဓမ္မတို့ဖြစ်ဖြစ်ကချုပ်ပြီးနိရောဓသစ္စာကိုမဂ္ဂင်7ပါးမလှဲ့ဘူးလှဲ့ပါဘူး တွေ့ရလို့ရှင်ရင်နိဗ္ဗာန်နဲ့မနဲ့ကသွားမတွေ့ဘူးလားတွေ့ပါဘူးအဲဒုရတော့တွေ့ပြီတိုင်အောင်ဒကာဓမ္မတွေကမဂ္ဂင်၈ပါးနဲ့ခနဲ့ကပြောတဲ့တရားတိုင်းအားထုတ်လို့ရှင်းဖြင့်ဒါနိဗ္ဗေဒိကဉာဏ်ရတယ်လို့ဘုရားကဟောပြတာမှန်ပါဘူးရိမ့်မရရိမ့်ပါဘူးကဲဒီနေ့ဒီတင်တော့ကြပါ